ဒီနေ့20ရက်တလ2022ခု1383ခုရာသူလပြည့်ကျော်3ရက်နေ့ဒီနေ့ညချမ်းချင်းအကာလမှာကြောင်းကျိုးဆက်ဆက်မှုနဲ့အကြောင်းကျိုး ဆက်ဆံမှုကင်းခြင်းကိုအကြောင်းခံပြီးတော့ပရိသသမုပ္ပါဒေသနာတော်မြတ်ကိုအနုလောမနီးပတိလောမနီးကိုတန်းဆာဆင်လို့ဩကြနာကြကြီးညူချရမှာမို့လို့ဘုရားတော်မြတ်ကိုအမိန်ပေးတော်မူခဲ့ပါသောဘုရားရှင်ဤပုံတော်မှန်းဆဂုံတော်တန်တာကဘုရားနှုတ်သတိပွားများကြမယ် ညညာဖြတ်ဖြတ်နမောတသာသုံးကြည်ရွေးဆိုပူဇော်ကြပါကုန်သို့နမောတသဗဂဝတောအရဟတော သမ္မာသမ္ဗုဒ္ဓတနမောတသဗဂဝတောအရဟတော သမ္မာသမ္ဗုဒ္ဓတနမောတသဗဂဝတောအရဟတော သမ္မာသမ္ဗုဒ္ဓတာပြန်ဥရှာလိုက်အရိယဘုံမြတ်တာစွာ ထိုင်ပြီးတော့တရားဟောကြားတရားနာယူကြမယ်မဖြစ်သေးအမှကုသလံဖြစ်ရန်သင်ကြိုးစား ဖြစ်ပြီးအမှန်ကုသလံတိုးပွားရန်သင်ကြိုးစားလို့သမဗရံတရား၄ပါးထဲမှာမြတ်စွာဘုရားအနုဘာနာနကုသလနာ ဥပဒါယဝါယမောဥပါဏနာကုသလနာဘိယောဘာဝါယဝါယမောလို့မိတ်ဧကဝေတန္တရာကိုဘေးလိုမြင်တဲ့ကြကုန်သောခြေသားခြေသမီးပေါင်းတို့ အနုပါဏနမဖြစ်ပေါ်သေးသောကုသရဏဓမ္မနာကုသိုလ်တရားတို့ကိုဥပါဒါယဖြစ်ပေါ်ရလေအောင်ဝါယမောကြိုးစားအားထုတ်ကြကုန်လောဖြစ်သေးတဲ့ကုသိုလ်တွေဖြစ်ဖို့ကြိုးစားရမယ်ပန်ပန်ထက်ထက်ဥပါဏနာဖြစ်ပေါ်စေ ဖြစ်ပေါ်ပြီးတော့ကုသရဏဓမ္မနာကုသိုလ်တရားတို့ကို ဘီယောဘာဝယသတိတဘောတိုးတက်ရလေအောင်ဝါယမောကြိုးစားအားထုတ်ကြကုန်လော့စိတ်ကိုရသော်ဘုရားအဆုံးမအာယုံဖြင့်မိမိရဲ့စိတ်ကလေးကိုအကဲခတ်ပြီးတော့ကြည့်တရားလေးတွေမိမိစိတ်ထဲမှာဓမ္မတတ္တိလေးတွေပေါ်နေဖို့ ဟောတိုင်းဟောတိုင်းမှာမိမိရဲ့ခန္ဓာဉာဏ်ရှင်ပြီးတော့ကြည့်ဖို့ဟောလိုက်တဲ့တရားနဲ့ခန္ဓာကိုယ်ထဲမှာထင်ရှားမှုနဲ့အစိုင်းမမအကက်ခတ်ပြီးတော့ကြည့်နေဖို့ အရေးကြီးတာကတော့မိမိရဲ့စိတ်စဉ်မှာကိလေသာတွေပါပြီးတော့နေဖို့လိုတယ်ကိလေသာတွေပါနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာကြည်လင်တယ်တန်ရှင်းတယ်ကြည်လင်တန်ရှင်းမှုရှိတယ်စိတ်ချမ်းသာနေတယ်အမြဲတမ်း စိတ်ချမ်းသာခြင်းရဲ့အကြောင်းတရားသည်ကိလေသာခေါင်းပါနေလို့ထပ်ပြောလို့ရှိရင်និဝရဏတွေကင်းဝေးနေလို့និဝရဏတရားတွေကင်းဝေးနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်မြည်သည့်ပုဂ္ဂိုလ်မဲ့ဆိုစိတ်အေးငြိမ့်နေနေစိတ်ချမ်းသာနေတယ်និဝရဏဓာတ်တွေကပ်ကပ်ပြီးတော့နေတဲ့ပုဂ္ဂိုလ်တဏ္ဍာထဲမှာ စိတ်ပန်းလို့ကိုနွမ်းတတ်တယ်စိတ်လည်းပင်ပန်းနေမယ်ကိုလည်းနွမ်းနေတယ်ကိုနွမ်းလို့စိတ်ပန်းတယ်အဲ့ဒါဘာဖြစ်လို့လဲလို့ဆိုတော့မြတ်စွာဘုရားကပဋိစ္စသမုပ္ပါဒေသနာကိုအနုလောမနည်းကို ထုတ်ပြတယ်

အာရှမ်ဘရာမိုက်ပိတ်တခါပါရှမ်ဘရာမိုက်ပြန်ဖွားပါဘူးလူတီဝန်လုံးမရဖရိုင်းနေမှာ သင်္ခါရတရားဒီအဝိဇ္ဇာအကြောင်းကံကဲ့သို့ရှိသောသင်္ခါရဖြစ်တယ်သင်္ခါရပစ္စည်းယဝိညာဏဥဒနာဖသဝေဒနာဖြစ်တယ်ဒါအကြောင်းนี่အကြောင်းကံတတ္တိရဲ့ကြီးစုပြုခြင်းကြောင့်အကျိုးတတ္တိမန္တဖြစ်တယ်အကြောင်းရဲ့အကြောင်းကံရှိခဲ့သည်ရှိသောအကျိုးတွေဖြစ်တယ် ဒါဆိုရင်အဲ့ဆိုဘုရားကဒါကိုထောက်ပြီးတော့အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာပစ္စယဝိညာဉ်တံသရဏဖသဝေဒနာအဝိဇ္ဇာပစ္စယတဏဥပဒံကာမဘဝအဝိဇ္ဇာပစ္စယဇာတိဇရာမရဏအဲ့ဒါလိုထောက်ပြီးအကြောင်းအကျိုးအကြောင်းအကျိုးအကြောင်းအကျိုးလေးတွေစစ်ဆက်နေမှုကိုဘုရားကပြတယ်ဒါအနုလောမနီး သန္တရာပရိစ္ဆသမုပ္ပါလဲစီတတ်တဲ့အနုနောမနီးကိုဖះဟောတယ်အကြောင်းအကျိုးဆက်ဆက်နေတယ်တန္တရာကြီးထဲမှာသို့တော့အကြောင်းကလည်းပြည့်စည်တတ်သောကြောင့်ဓမ္မအကျိုးကလည်းပြည့်စည်တတ်သောကြောင့်ဓမ္မအကြောင်းဓမ္မအကျိုးဓမ္မဒါကိုပฏิလောမနီး ပฏิလုံးမနိယပဲညံထောက်ကြည့်တော်မှအဝိဇ္ဇာယဒေဝအသေနာဝိရာကនិရောဓသင်္ခါရនិရောဓောပฏิလောမနိယပဲအဲ့ဒါကိုထောက်တယ်ဘုရားကပฏิလောမနိယပဲအဝိဇ္ဇာនិရောဓသင်္ခါရនិရောဓောအဝိဇ္ဇာនិရောဓဝိညာဏဥဒ္ဒရဏဖတ်တာဝိဒါဏនិရောဓော အဝိဇ္ဇာနိရောဓတဏဥပဒကမ္မဝါနိရောဓအဝိဇ္ဇာနိရောဓဇာတိဇရမရဏနိရောဓဒါဖြတ်တာအကြောင်းကိုဖြတ်တဲ့နိဖြတ်တယ်ဆိုတော့အပြင် လောကကြီးမှာဖြတ်တာမဟုတ်ဘူးနော်စိတ်မှာဖြတ်တာဒီအတွင်းတဏ္ဍတလာမြတ်လောက်ဖြစ်တော့ဟောဒီခန္ဓာကိုယ်ထဲမှာအိမိနကလေးဝရိဏလို့ပြောတယ်တလာမြတ်လောက်ဖြစ်တော့ဟောဒီခန္ဓာကိုယ်ထဲမှာ ဉာဏ်နဲ့ဖြတ်ရမယ်တဲ့အကြောင်းကိုဖြတ်တယ်လို့ပရိစ္ဆေသမုပ္ပါဖြတ်လန်းရောက်တယ်ဆိုတာအကြောင်းကိုဖြတ်တယ်ဆက်ဆက်မှုမှန်တယ်မြတ်ကိုဖြတ်တောက်တဲ့သဘောအကြောင်းပြတ်ခဲ့သည်ရှိသောအကျိုးရတယ်ဟောအကြောင်းရှိနေခဲ့သည်ရှိသောအကျိုးရှိနေအကြောင်းရှိလို့အကျိုးရှိတယ် အကြောင်းမရှိရင်ကျိုးမရှိဒါလေးတော့သဘောပေါက်ထားရမယ်အဲ့တော့မိမိတဏ္ဍာထဲမှာအကြောင်းဓမ္မအကျိုးဓမ္မအိုးအနိမေတိတ်ကသန္တရာလံတလျှောက်လုံးမှာသူပြုခဲ့တဲ့ကံတရားမှန်တယ်များတဲ့အကြောင်းကာယကံဖြင့်ပြုလုပ်တဲ့အကြောင်း ဝစီကံဖြင့်ပြုလုပ်တဲ့အကြောင်းအနောကံဖြင့်ပြုလုပ်တဲ့အကြောင်းအဝိဇ္ဇာပင်စားအဝိဇ္ဇာပစ္စယကိုပစ္စယဆိုအကြောင်းတတ္တိလေးတွေကြီးစုပြုတာလို့ပြောတယ်ပစ္စယတတ္တိကကြီးစုပြုလိုက်တယ်မောဟသည်သင်္ခါရစီကို ကြီးစုပြုတယ်ကြီးစုပြုပြီးတော့အထေတော့မလိုက်ဘူးသူက ကျေးဇူးသာပြုတယ်အထယ်မလိုက်ဘူးပုံသဏ္ဍာန်မလိုက်ဘူးဥပမာလွန်လင်ပြီးတော့ဘွားတဲ့ခန္ဓာရခဲ့တချို့တချို့ပုဂ္ဂိုလ်တွေကြတော့ငငယ်ရွယ်လေးနဲ့တည်ခဲ့တယ်တချို့ပုဂ္ဂိုလ်တွေကြတော့မကြီးမကြီးမငယ်လေးတည်ခဲ့တယ်တချို့အသက်ကြီးမှတည်ခဲ့သူတည်ခဲ့စဉ်တော့မတည်ခင် ကာလတုန်းက ပြုလို့လာခဲ့တဲ့အဝိဇ္ဇာကောင်းဆောင်သောကံတရားမှန်တဲ့များတို့သည် သမုဒ္ဒရာသစ္စာဖြစ်နေရောခန္ဓာကိုညာမရောက်လို့သမုဒ္ဒရာသစ္စာအမြဲတမ်းဖြစ်နေတယ်ကန္တတိကန္တတိကန္တတိပြုတယ်ပြုတယ်မှာကံဒီကံမြောက်လာခဲ့ကိုယ်မှာပြုကိုယ်မူရပြုလိုက်တဲ့ကံဖြစ်နှုတ်မူရနဲ့ပြုလုပ်တဲ့ကံဖြစ်စိတ်မူရပြုလုပ်တဲ့ကံဖြစ်ဒါအဖြူကံနဲ့အမဲကံပေါ့လေ အကုသိုလ်ဆိုရင်မဲကံဖြစ်သွားတာပဲကုသိုလ်ဆိုတာဖြူကံဖြစ်တာပဲကံဒီကံဒီကံဒီဖြစ်ကတ္တတိတွေကျန်လိုက်ပြီခန္ဓာတွေကတော့ဖတ်ခနဲ့ဆိုရင်တဏ္ဍစိသွားသည်ရှိသောခန္ဓာကတော့ဖတ်ဆိုရက်သွားတာရက်သွားပြီးတော့သုတ်တံပို့လိုက်တာပဲဒါခန္ဓာကတော့သုတ်တံကိုပဲရောက်သွားတာပဲသို့တော့ မိမိတို့အဲ့ဒီခန္ဓာသုတ်တံမရောက်ခင်လေးမှာယုံနဲ့နဲ့ဩဇာမကွဲခင်လေးမှာဖြစ်ခဲ့သောပြုလုပ်ခဲ့သောတိတတ်တဲ့အရှင်ကစပြီးယုံနဲ့နာဩဇာမကွဲခင်ပြုလုပ်လာခဲ့တဲ့ကံတရားမှန်သမျှတို့သည်ဟောကြံနေတယ်တတ္တိရလည်းကြံရှိလိုက် အကြောင်းခံ ဘယ်လိုကြံလဲတလဲလူဖြစ်စေတဲ့ကာတတိရှိနေတယ်ဒါကုသိုလ်ရဲ့တတိပေါ့ကာမောဇရကုသိုလ်တွေရတချို့တချို့အာကုသိုလ်တွေကကြတော့ငရဲပြေရောက်စီတတ်တယ်အပယ်လေးပုံရောက်မဲ့ကံတတိတိကြံလိုက်တယ်ဒါသုတိစေရဲ့နောက်ွယ်မှာသုတိပရိသန်ဖြက်ဆိုသုတိစေလဲကြားလိုက်ရောထိုကံတရားကရွေးသွားတာ ကုသိုလ်ကောင်းမှုတို့ဖြင့်နေထိုင်ခဲ့တဲ့ပုဂ္ဂိုလ်တွေကြပြန်တော့ဒုက္ခရိဘဝကိုမြင်လာတဲ့ချမ်းသာကြွယ်ဝတဲ့အတိုင်းဝဲမလူလာဖြစ်မယ်ဆိုချမ်းသာကြွယ်ဝတဲ့ပုံသမိဘအမေရဲ့ဝမ်းပဖြူဖြူလေးကိုမြင်လာတယ်ဖြူဖွေးတတ်ခြင်းပြီးတော့မိခင်ဘခင်စိတ်ကောင်းစေနာရှိတဲ့မိဘတွေရဲ့နှစ်ပါးအကြောင်းရင်းခံပြီးတော့ပြိတ္တန်တွေလာဖြစ်ရ စင်ရင်နံပါတ်တဲ့ပုံကိုယ်တွေကြတော့အမေဝမ်းကောင်းကြီးကမဲမဲကြီးဝမ်းကောင်းကြီးကိုတွေ့လာအဲ့ဒီမှာသွားဖြစ်တယ်ဒါအကုသို့ပယ်လေးပုံမရောက်တဲ့အကုသို့ပေါ့သူကစင်ရရမဲ့ဒါရှိတာကိုစင်ရရမဲ့ဘဝရောက်မဲ့ကိုယ်ကိုတန်ခါတဲ့အိမ်မှာသွားဖြစ်တယ်စင်ရင်နံပါတ်တဲ့လမ်းဘေးမှာတောင်းစားတဲ့အိမ်မှာသွားဖြစ်တယ်တချို့တချို့ပုံကိုယ်ကြီးပါလားစင်ရလေးလေးသာသမီများလေး ရှုပ်ချမ်းသာတဲ့အတိုင်းဝိုင်းဒီအများကြီးခလေးမရနဲ့ခလေးလိုချင်ကြ။အမြင့်လိုလဲသတိထားကြည့်ပေါ့။လောကမှာကုသိုလ်ရှိတဲ့ပုဂ္ဂိုလ်နဲ့အကုသိုလ်ရှိတဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်များတယ်ဆိုတာသတိသိတာသာသိတယ်။ကုသိုလ်ကောင်းမှုတွေများများရှိတဲ့ပုဂ္ဂိုလ်တွေမိကောင်းဖခင်သားသမီးတွေဖြစ်လာတယ်။အဆုလကာမသုတ်တံကိုလှမ်းကြည့်တဲ့အခါမှာ သာဇေနောအကေယတဥစ္စာနိစ္စကုလီနောဟောတိနှစ်ခုကိုဘုရားဟောပေးတယ်မနုဿတံဟောတိလူပြည်လောကဘုံနနာသို့သာဇာကိစ္စတိတကယ်လို့ပြန်လဲပြီးတော့ရောက်လာမယ်ဆိုရင်ယတယတခြေမိမိတို့နေရာမြို့ရွာဒေသသာသနာကျိုလောကကျိုဆွန်ကတိမတဲ့သာနာကျိုလောကကျိုထွန်းကားတဲ့နေရာမိကောဘခင်သာသမီရှမ်းသာကြွယ်ဝသောအိမ်နဲ့ဟောဒီမုတ်ရမသည်ဖြစ်ရပါပြီ ဥစ္စာကိုလီနော ဟောတိယေစုဥဒ္ဒချမ်းသာကြွယ်ဝတဲ့အိမ်မှာမိကောင်ဖခင်သားသမီးတွေဖြစ်လာတယ်ယရဏသုံးပါးနဲ့နှိစက်တဲ့မိဘတွေအိမ်မှာလာလူလာဖြစ်လာရတယ်သူတော်ကောင်းကြီးတွေနဲ့နှိစက်တဲ့ဘဝကိုရောက်လာရတယ်အဲ့ဒါပရိသန္တိမျိုးစိကောင်းလာအတိတ်ကမျိုးစိကောင်းလာခဲ့တယ် သူတော်ကောင်းကြီးမြတ်ရဲ့ဆုံးမတရားတဲ့တွေးခွင့်ရလာတယ်ဆိုအတိတ်ကမျိုးစေ့ကောင်းလာတယ်တချို့ချို့ပုဂ္ဂိုလ်တွေငယ်စဉ်တုန်းကတော့ယရဏသုံးပါးနဲ့အလံဝေးနေခဲ့နည်းနည်းလေးအသက်လေးရလာပြီဆိုတော့မှကိုယ်နဲ့အတိတ်ကကုသိုလ်စေကံစေပါရမီဖြစ်ပေတည်းပြန်လဲဆုံးတဲ့ကကုသိုလ်ကောင်းမှုတွေပြုလုပ်ခွင့်ရကြတာအာရကျင့်နေเสียဒါသူ့နေသူ့ချိန်နဲ့သူ့ကာလနဲ့ကျူပေးလာတာ ပထမအရွယ်မှာအကျိုးမပေးသေးဘူးဒုတိယအရွယ်မှာအကျိုးပေးတယ်တချို့ပုဂ္ဂိုလ်တွေကြတဲ့ဒုတိယအရွယ်ဂုံရင်တတိယအရွယ်မှမှဒီယရဏသုံးပါးပေါ်မှာနှစ်နှစ်ကာကာယုံကြည်လေးလေးစားစားပြကုသိုလ်စိတ်တွေပွားများခွင့်ရဒါကိုယ့်ရဲ့ကုသိုလ်စိတ်ကံစိတ်ရှိတဲ့ပုဂ္ဂိုလ်တွေပြန်စုံစည်းပြီးတော့ကုသိုလ်လုပ်ဖြစ်ပါရမီဖြည့်ပက်တည်ပေါ့ကုသိုလ်ပြုပက်တည်အတိတ်နန္ဒရာတွေကဘဝအထူထူကအတူတူကအကြောင်းသွားပဲအကြောင်းလားပဲကုသိုလ်ပြုပက်တည် ဘဝတွေကဘလောက်ပဲရှားသွားပြီညာတော့လဲကံတရားကနိစ္စတ်တယ်ကံနိစ္စတ်ရင်အကျိုးပေးတွေနိစ္စတ်တယ်ဒါကြောင့်မလို့ဘုန်းကြီးတို့တတ္တိဆိုတာသိအံ့ဩစရာကောင်းတယ်ဘယ်လဲသမုတ်တရားရှားနေပြီစီပြန်ကိုဆုံးကိုဆုံးစည်းတာကိုယ်တော်အလုပ်တွေကိုယ်တော်ကောင်းမှုတွေပြုလုပ်ခွင့်ရကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီတော့သာစေမနုဿတအာဂိစီယတ္တဥစ္စာကုလိနောဟောတိ အကျင့်ချင်းကုသိုလ်ကောင်းမှုတွေရှိလာတဲ့ပုံကိုယ်တွေကြတော့ချမ်းသာကြပါတဲ့အတိုင်းဝိုင်းပညာရှိတဲ့အတိုင်းဝိုင်းယရဏသုံးပါးနှိစက်တဲ့အတိုင်းဝိုင်းမှာလူလာဖြစ်ရပါတယ်တဲ့ဒါကုသိုလ်ကောင်းမှုတွေထက်တန်းရတော့ကုသိုလ်ကောင်းမှုတွေကြောင့်ဒီလိုပုံကိုယ်တွေကုသိုလ်ကောင်းမှုတွေနည်းပါတဲ့ပုံကိုယ်တွေကြပြန်တော့သာဇိမနုတ္တတအကေစရိယတရာနိစ္စကိုလီနောဟောတိမနုဿတံလုံးပြီလောကပေါ်လာသောသစေအကိစ္စရိတကယ်လို့ပြန်လဲပြီးရောက်လာမယ်ဆိုရင်နိစ္စကိုရိနော ဘုရားမတိတရားမတိသံဃာမတိမိစ္ဆာဒိဋ္ဌိအိမ်မှာဆင်းရဲနွမ်းပါသောအိမ်မှာဟောဒီမုတ်ချမတိဖြစ်ရပါပြီကံတရားဆိုတာစံချက်လူဖြစ်လာရတာတော့မှန်တယ်ဒီနေ့ကပြောခဲ့တဲ့အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာအညောသင်္ခါရပြုတာမှန်တယ်တို့တော့သင်္ခါရထဲမှာ ပုံညာပိသင်္ခါရနဲ့အပုံညာပိသင်္ခါရကွဲသေးတယ်ပုံညာပိသင်္ခါရတဲ့ကုသိုလ်ကောင်းမှုနဲ့တာမန်နဲ့ပေါ်ပါသောအကုသိုလ်ရှိတယ်အကုသိုလ်တိုင်းမှာလည်းတသမတ်ထင်မဟုတ်ဘူးဩက္ကဋ္ဌတို့ မျက်စိမာတို့မုဒုတို့ကွဲသွေးတယ်ဩက္ကဋဆိုတာကြီးမားခြင်းမျက်စုပ်ဆိုတာကတော့အလဲအလတ်မုဒုဆိုတာအလွန်တိမ်မွေ့တဲ့သေးအသေးမွှားလေးအဲ့ဒါလို့ကုသိုလ်လုပ်ငန်းမှာလည်းပဲအမြင့်ဆုံးကုသိုလ်လုပ်တယ်အလဲလတ်ကုသိုလ်ကောင်းမှုလုပ်တယ်တမ်းမှအသေးမွှားလေးကုသိုလ်ကိုလုပ်ဖြစ်တယ်ဒါလေးတွေကွဲသွားတာပေါ့လေတယောက်နဲ့တယောက် စေတနာတွေကွဲတဲ့ကအကျိုးပေးတွေကွဲတယ်စေတနာတူမှအကျိုးပေးတူတယ်စေတနာတူဖို့ကလည်းခက်တယ်တရားနဲ့တော့စေတနာတူဖို့သိခက်တယ်စေတနာတူတဲ့ကအကျိုးပေးတူကြတာကိုစေတနာကွဲပြားလို့ချင်းအကျိုးပေးရလဲကွဲပြားနေတာပဲအဲဒီတော့ဒီနေ့ဘုန်းကြီးဆိုလိုတာက အဝိဇ္ဇာပစ္စယပုံညာပိသင်္ခါရအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဉ်စသည်အပြင်ခန္ဓာ၅ပါးကိုအကျိုးပေးထားတယ်သို့တော့အတိတ်ဘဝတွေကတချို့အမျိုးသမီးသုတေတေကြားရတဲ့ကဒီဘဝမှာအမျိုးသားဖြစ်နေပြန်ရောစိတ်စိတ်မိမိရဲ့စိတ်က အမျိုး သားဘဝကိုဆူတောင်းလာခဲ့တဲ့အမျိုးသမီးဖြစ်စဉ်တုန်းကအမျိုးသားဖြစ်လို့တဲ့ဆန္ဒရှိတဲ့အမျိုးသားဖြစ်စေတဲ့ကံတရားတွေကိုလှုပ်တဲ့စိတ်တက်ကိုကအမျိုးသားစိတ်ရှိတယ်အဲ့ဒီစိတ်တပြုတယ်ပြုတယ်မှဒီစိတ်နဲ့ပြုလို့တခါဒုတိယဝါကျုံးသားလာဖြစ်တယ်ယောက်ျားဖြစ်တယ်ရှိမြတ်သောကံကြောင့်မြတ်သောကံကြောင့်မြတ်သောဘဝကိုကျူပြီး ။ဤနကမ္မယုံညံသောကံသည်ယုံညံသောဘဝကိုကျူးပြီးတယ်။ဒီတောင်းလည်းတော့မတူဘူး။တရားဟောတရားနာပုံလည်းမတူဘူးစေနာတာလည်းမကြကူခြင်းလည်းမတူဘူး။ကံအကျိုးပေးထားခြင်းလည်းမတူဘူး။ကံကျိုးပေးထားခြင်းမတူဘူး။အခုနိုင်ငံခြားမှာရှိကာမတွေဘာမှနေစရာထိုင်အားလို့ စီးပွားရေးလူမှုရေးစတဲ့အကုန်လုံးအဆင်ပြေတယ်ဒီခက်မှာဆိုရင်အဆင်ပြေတယ်ဆရာကောင်းသမားကောင်းတွေနဲ့တွေ့ရလို့ဟုတ်ကဲ့တဲ့ခက်ကြီးမှာသိပြီးတော့ချိုးနေရတယ်သိကောင်းတယ်အခုလို့ဘယ်တော့မှဝေးဝေးရတော့လဲအနီးလေးမှတရားနာနေရတယ်လို့ခံစားရအနေရဓမ္မကြီးတရားကအကြောင်းကြားလာအဲ့နဲ့ရောက်သည့်ဒုတိယနေ့မှာ ဩဗျာတဲ့တပည့်တော်သိပြောတယ်ဗျာဘုံဘယ်နဲ့ရောက်ရောက်တပည့်တော်ကနင်းနီလေးပဲဘုံဘုံအနိကလို့စိတ်ထဲမှာအနိကတရားနာနေရတော့ခံစားရတယ်ဗျာသိပြောတယ်တပည့်တော်ဘုံတန်ကြားလိုက်တော့တရားနာခြင်းနဲ့စိတ်တွေအများကြီးရှိနေတယ်ဖြစ်တယ်ဘုံဘုံဟောတဲ့အချင်းအေး ရှင်ကြလို့ချင်းတက်တဲ့ဆင်ကြလို့ချင်းဒီတော့သိပြောဟာဖုံးဖွင့်လာပြီစိတ်ထဲမှာသိပြောတယ်ဖေဘလောက်ဝေးဝေးအမဲဆိုဘယ်ရှင်ရဲ့တကိုးတော်ကြားပြန်တော့အချင်းဟောတဲ့တရားတော်မြတ်ဒီဘယ်လောက်ဝေးဝေးကြားရဗျာကြားလို့တဲ့ပုဂ္ဂိုလ်ကြားလို့တဲ့ပုဂ္ဂိုလ်ဘယ်လောက်နီးနီးမကြားရဘူးတဲ့ တဲ့အချိန်ခွင်းတို့တကုတ်ပါဝါကြတော့အင်တာနက်တကုတ်ပါဝါကူကအင်တာနက်ပါဝါအင်တာနက်ကောင်းရင်တော့အဆင်ပြေတယ်ဝေးတယ်ဘလို့ဝေးဝေးသွားပြီးကြားရတယ်ကြားရတယ်တေဃာရမဲ့တဲ့ပုံကိုယ်ဒီအဲဖုန်းလေးပြပြတီဗီပြပြဖွင့်လိုက်တဲ့အတိုင်းဆိုရင်သူ့နေရာသူ့လိုင်းနေရာသူ့အဝင်ရတယ်ဖုန်းနဲ့ဖွင့်လိုက်တဲ့တိုင်းဆိုမြင်နေရပြီအာကြားရပြီမြင်နေရ ပြီကြုံနေရပဲတရားတွေနာခံနာခံမသားရပြီအဲသိပ္ပံပညာကဒီနေရာမှာကောင်းသိကောင်းတယ်ဒါဒီသဘောကြကြကောင်းတယ်မကောင်းတာလဲဆိုလူသားလည်းနေနေထုတ်တာတွေမကောင်းဘူးရောင်ဘုံကြီးတွေထုတ်တာဘာလို့ဘုရားလူတွေဒုက္ခရောက်အောင်လူသားလည်းနေတွေမျိုးသုံးအစိတ်တွေထုတ်လို့နေရတာလူတွေအသက်တိုးအောင် အဲ့မကောင်းဘူးတစ်ဘက်ကကောင်းတစ်ဘက်ကမကောင်းယောဝတ္ထုပဲဆံရတွေတိုးတက်လာသလောက်စိတ်ပိုင်းဆံရတွေဆွေးလာတယ်တို့လောကကြီးအမြဲတမ်းတိုးတက်နေတယ်ယောဝတ္ထုပဲဆံရအာတဏ္ဍာကနဲ့တဏ္ဍာသွားမယ်ဆိုခဏပဲ စကားပြောလိုက်တဲ့ခလုံးနေခဏတော့တိုင်းသူစကားပြောလို့ရနေပြီတိုးတက်လိုက်တာဘယ်လိုမမျောလင့်ဘူးမပြောတော့မဲ့ဝင်မစဉ်းစားမစဉ်းစားရဲဘူးအဲတော့အကုန်ခဲ့တဲ့ဘော30ကျော်လောက်က အဖုံဆိုတာလဲကန်လဲမကန်တဲ့ဖုန်းနဲ့ရိုးရိုးလေးဖုန်းတွေက စာပို့လို့ရတာဖြစ်လာပြန်ပြီအဲ့ဒါကအယုတ်မြင်လာပြန်ပြီဟာရောက်အခုအဲ့ဒါတွေမတိုးတက်ပြီအင်းအမေတရားဟောလို့ရတယ်တကွာလုံးကိုဘလောက်တိုးတက်လာဆိုတော့ဘာတွေဖြစ်လာမှမသိသေးဘူးတပည့်တလန်ကကောင်းပါတယ်တပည့်တလန်ကမကောင်းဘူးသို့တော့မကောင်းတဲ့အာယုန်ကိုတော့ကို မလိုက်နဲ့ပေါ့ကိုကကောင်းတဲ့အာယုန်ဘက်က လျင်ထားကောင်းတဲ့အာယုဘက်ကအမြဲတမ်းကောင်းတဲ့အလုပ်တွေကိုလုပ်မကောင်းတဲ့အလုပ်ကိုမလုပ်နဲ့အဲ့တော့မြတ်စွာဘုရားရှင်ကတော့အရာရာတိုင်းမှာကောင်းတဲ့အကျိုးတဲ့အကောင်းတဲ့အဆိုးတဲ့အကြောင်းနဲ့အကျိုးအကောင်းနဲ့အဆိုးရှိနေတယ်အကြောင်းတရားတွေက မယ်ဆိုရင်အကျိုးပေးတွေကလည်းကောင်းတာတွေအကျိုးပေးနေပြုလုပ်ခဲ့တဲ့အကြောင်းမကောင်းခဲ့ဘူးလို့ဆိုရင်အကျိုးကညံတော့ဘူးအကြောင်းကအစင်မပြေအကျိုးကလည်းအစင်မပြေဖြစ်သွားအကြောင်းစင်ပြေအကျိုးအစင်ပြေတယ်ဖြစ်ဒါဘုရားကိုမိန်တော့ ကုသိုလ်အာယုံတဏ္ဍနဲ့မှာကောင်းတဲ့ကာယကံကောင်းတဲ့ဝတ်ခဲ့သည်ရှိတော့ထိုကုသိုလ်ကံတတ္တိကဒီခန္ဓာကိုယ်ကြီးကပြူရကအိုယာမနာနာယာမသေတဲ့တတိကံကုံတော့သွားတာပဲသို့တော့မိမိပြုလာခဲ့တဲ့ကံတရား မတည်ဘူးကံကကြံလိုက်တွတော့ထိုကံကိုကံပြလို့မရဘူးကံကြီးအထယ်မရှိဘူးထိုကံကပုံတရမရှိဘူးအတ္တနာမရှိဘူးသဘောလေးသဘောလေးအဲ့တော့ကံတရားကသဘောလေးဆိုလိုက်တဲ့ကိုကကံတွေပြတယ်ရှိတော့ရှိတယ်ပသာရှိနေကြည့်လို့မမြင်ဘူးဉာဏ်နဲ့ကြည့်မှမြင်နေတယ် အပုဂ္ဂိုလ်ကြီးမြင်တဲ့ရရှင်သာမြင်တယ်အချိန်မောက်ကလမထေမြတ်ကဘုရားကိုအဲဆိုဘုရားတဲ့လူတွေကြောက်ကြကောင်းတယ်ဒီဒါဒီဒါမွေးဒါနဲ့ဒီဒါနဲ့ဒါပဲဗျာအကုန်ပြမွေးသည်မွေးသည်ဒါတွေပဲရှိနေတယ်ဗျာကြောက်စရာသိကောင်းတယ်ဘုရားကစေတမောက်ကလံ နဲ့သင်ကမွေးသည်မွေးသည်ပဲမြင်တာကိုမမွေးခင်ကပဲငါဘယံကမြင်တော်မူတယ်မသိခင်ကပဲငါဘယံမြင်တော်မူတယ်ဒီပုဂ္ဂိုလ်မသိခင်မှာဘာကရှိခဲ့တဲ့ကံဒီကဘယ်နှနာယီမှာအသက်80နှစ်ဆိုရင်အဲ့ဒီအသက်80နှစ်မှာ10နှစ်တာအတွင်းမှာဘယ်ကံဒီဘယ်ကံဒီဘယ်ကံဒီဘယ်ကံနဲ့နေခဲ့တယ် ဒုတိယဆန္ဒအပိုင်းရှင်းမှာဘေကံနေဘေကံနေဘေကံနေကျူးလျူးလို့နေခဲ့တယ်ဒုက္ခဏီကငရဲပြရမယ်ကံဒီကဘယ်လောက်ဒုက္ခရေဝရကံဒီကဘယ်လောက်တတိယပဲအရွယ်ရောက်ပြန်တော့တတိယအရွယ်မှလည်းပဲဒီကံဒီကဘာဒီဘာကံဒီဘာကံနဲ့ရှိနေငါဘုရားငရဲပြရမယ်ကံဒီကလည်းတပုံကြီးဒုက္ခရေဘုံရောက်မယ်ကံဒီကလည်းရှိနေတယ်ဒုက္ခရေဘုံရောက်မယ်ကံဒီကနေပြီးငရဲပြရမယ်ကံဒီကမြန် ရှင်သာမောကလန်တဲ့တတိယသရုတ်ဒအရွယ်ဒီအရွယ်ဒီတတွဲနေစနစ်တွေကိုပိုင်းဖြားပြီးတော့ကြည်လိုက်တယ်ကြည်လိုက်တယ်မှာတတဝသင်္ခါရဝတရားတို့ဒီမွေအောင်ဒီနေအောင်သွားတဲ့ပုဂ္ဂိုလ်ဒါပဲမြင်နေတယ်ကန္တကကံနေပြုတိုင်းပြုတိုင်းပြုတိုင်းပြုတိုင်းမှာ ဒုက္ခတိဒုက္ခတိမြုပ်မဲ့ကံတွေပေါ်မဲ့ကံတွေမြုပ်မဲ့ကံတွေပေါ်မဲ့ကံတွေဒါတွေပဲရှိနေတယ်ခြေသမောက်ကလန်ခန္ဓာရသော ပုဂ္ဂိုလ်မှန်တယ်များတို့သည်မကောင်းဘူးခန္ဓာရသော ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပဲအကောင်းမရှိအမြဲတမ်းဆင်းရဲစေတတ်တဲ့အကြောင်းတရားဖြစ်တယ် ပြုတဲ့အကြောင်းတရားကဆင်းရဲကြောင်းရရှိတာကအကျိုးဆင်းရဲခြင်းလူပါလူချမ်းသာနဲ့ဘဝနဲ့ချမ်းသာလို့ဆိုရပင်ညာတော်လည်းပဲဒုက္ခတိချမ်းသာသည်တသမတ်ထမဟုတ်ဘူးဖြစ်ပေါ်လာတဲ့မြတ်တော်သင်္ကတတရားတွေဟာပျက်စီးခြင်းရှိတယ် ဖြစ်ပေါ်လာသည်မြတ်သောသင်္ကတတရားမှန်သည်မြတ်တွေပျက်စီးခြင်းရှိတယ်ဒါပဲရှိတယ်ပြပြုသည်မြတ်ထိုကမ္မကိုပြုကြသောသူအမွေယူ၏ကိုပြုတဲ့ကံတရားကကိုယ်ကောင်းကျိုးဆိုးကျိုးကိုအမွေကိုပဲရတာဘယ်သူပြုပြုပြုတဲ့ပုဂ္ဂိုလ်သားလင်ကောင်းကျိုးဆိုးကျိုးကိုခံစားရမယ်ဘယ်သူနဲ့မှမဆိုင်အမေနဲ့လည်း မဆိုင်အဖေနဲ့လည်းမဆိုင်ညီကောင်မောင်နှမနဲ့လည်းဇနီးမယားသမီးသားလင်သားနဲ့လည်းမဆိုင်ကြည့်ပါလားဩတာယကိစ္စသမီးစီးပွားရေးကိစ္စနိုင်ငံရေးကိစ္စလုပ်လိုက်တာလုပ်လိုက်တာလုပ်လိုက်တာတရားရောမတရားရောရှာဖွေလုပ်လိုက်တာစားတော့ဝိုင်းပြီးစားကြပြုလို့တဲ့အခါခံရမဲ့ကံကြတော့ကိုတယောက်တည်းကြည့်စားတော့ဝိုင်းစားကြတယ် ခံရတာကိုတယောက်တည်းရှာရတာကိုတယောက် ရှာဖွေခဲ့တာတရားရောမတရားရော ရှာဖွေလာခဲ့တာခံရပြီကိုတယောက်တည်းခံပြီးရောစားတော့ဝိုင်းစားကြထိုကံဤတတ္တိရောက်အပယ်လေးပုံရောက်ရတော့မယ်ဇနီးကလည်းလက်မကံလင်ကလည်းလက်မကံမယားကလည်းလက်မကံသာသမီကလည်းလက်မကံထိုကံကိုအမိဘညီကိုမောင်နှမလည်းလက်မကံ လက်ခံလို့လည်းမရမျှဝေလို့လည်းမရဘူးမျှဝေခံစားယူလို့မရဘူးကိုပြုခဲ့တဲ့ကံတရားတို့သည် ကောင်းကံဆိုးကံကိုပဲခံရမယ်မကောင်းမှုအကုသိုလ်ကံမှန်သမျှတရားလည်းပဲကိုသားလျင်ထိုကံရဲ့အကျိုးရလဒ်ကို တွေ့ကြုံကြရမယ်ဒါကြောင့်မလို့မြတ်စွာဘုရားကအရာရာတိုင်းမှာယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်မိသည့်ပုဂ္ဂိုလ်မဆိုး ဖြစ်ပေါ်လာသည်မြတ်တော့သင်္ကတတရားတို့သည် ဖြစ်ပြီးပြက်နေတယ်ဖြစ်ပြီးပြက်နေတယ်ပစ္စည်းနေတာလေးကိုမြင်တတ်တဲ့ပုဂ္ဂိုလ်ကြတော့မကောင်းဘူးလို့မြင်တယ်မကောင်းဘူးဘာမှမကောင်းဘူးဘာတစ်ခုမှကောင်းမရှိဘူးခန္ဓာကိုယ်အဲ့ဒါလို့တွေ့တယ် ဘဝကိုလည်းမကောင်းဘူးတန်တရာကြီးလည်းမကောင်းဘူးမကောင်းဘူးလို့မြင်လာတဲ့ဉာဏ်သည်အဝိဇ္ဇာဉာဏ်လို့ခေါ်တယ်။ဒါပฏิလောမနိယအပြင်ကြည့်လိုက်တဲ့အခါမှာမြတ်စွာဘုရားကအဝိဇ္ဇာနိရောဓသင်္ခါရနိရောဓအဝိဇ္ဇာနိရောဓဝိညာဏယုသလာယရဏဘဒ္ဒနိရောဓအဝိဇ္ဇာနိရောဓတဏဥပဒံကာမဘဝနိရောဓအဝိဇ္ဇာနိရောဓဇာတိဇရမရဏနိရောဓ ဇာသောကပရိဒေဝတုပ္ပဖြတ်တာအရာဖြတ်တယ်အကြောင်းကိုဖြတ်တာအဝိဇ္ဇာမသိမှုဝိတရားဖြတ်လိုက်တယ်တော့ကြီးရပဲပေါ့ ဘဝမှန်တယ်မြတ်ဒုက္ခသစ္စာပဲမြင်တယ်တန်တာတစ်ခုလုံးဒုက္ခကြီးပဲမြင်တယ်ဒုက္ခဒုက္ခဒုက္ခဒုက္ခဒုက္ခဒုက္ခလို့မြင်ထိုဒုက္ခကိုဒုက္ခလို့မြင်နေတဲ့ပုံကိုယ်ဒီနောက်တဲ့တပံဒုက္ခကြီးဖြစ်စေတတ်သောကံတရားတွေမကြိုးစားတော့ဘူးဟောလိမ္မာလာတဲ့ပုံကိုယ်လိမ္မာတဲ့ပုံကိုယ်ဒီအဝိဇ္ဇာនិရောဓသင်္ခါရនិရောဓဖြစ်တော့ မလိမ္မာတဲ့ပုဂ္ဂိုလ်ကြတော့အဝိဇ္ဇာပစ္စယသင်္ကာရသင်္ကာရပစ္စာဝိညာဉ်လို့တော့ပြုမတူအဝိဇ္ဇာနိရောဓသင်္ကာရနိရောဓဆိုဩဒုက္ခဉာဏဒုက္ခသမုဒိဉာဏဒုက္ခနိရောဓဉာဏဒုက္ခနိရောဓကံပရိပရာဉာဏယဟောစတိဝိဇ္ဇာဝိဇ္ဇာဉာဏ်ဖြစ်တော့ အဲဒုက္ခပဲဒုက္ခသစ္စာပိုင်းခြားသိပြီသမုဒိယသစ္စာဆင်းရဲကြောင့်ပိုင်းခြားသိပြီမေဃသစ္စာဆင်းရဲခြင်းချုပ်ငင်းကြောင်းကိုတွေ့သွားပြီនិရောဓတဆင်းရဲခြင်းချုပ်ငင်းခြင်းကိုတွေ့သွားပြီကြောင်းနှစ်ခုထင်ဟပ်သွားပြီသမုဒိယနဲ့ဒုက္ခကိုအကြောင်းကျိုးဖြစ်တယ်လို့မေဃနဲ့និရောဓကအကြောင်းကျိုးဖြစ်မေဃនិရောဓကအဝိဇ္ဇာនិရောဓသင်္ကာရនិရောဓ ဘုံဘဝကိုလိုချင်တက်မဲ့မှုမရှိတဲ့စိတ်ဖြင့်ကုသိုလ်ပြုတယ်ဘယ်တန်လေးပြုပြုဘယ်သီလစောင့်တင်စောင့်တင်ဥပဒနာတရားအာထုပိတအာထုပိတိုင်းမှာဣဒံပုံညဘဂရဟတံပါပုညံတိနန္တိဒီကုသိုလ်ကောင်းမှုသည်အရဟတမညာဘုံညာတို့ဖြစ်ပါစေခန္ဓာကိုမရပါလို့ခန္ဓာမလိုခြင်းတို့လူတမ်းပါဤဤအိုနေရတဲ့ဝခန္ဓာ ရတဲ့ဘဝခန္ဓာသိနေရတဲ့ဘဝခန္ဓာကိုမလိုခြင်းလို့ကုသိုလ်ပြုပါ၏အကြောင်းဖြတ်တာအကြောင်းကိုဖြတ်တဲ့ဉာဏ်ဘာဖြစ်လို့တော့ဝိဇ္ဇာဉာဏ်ပေါ်သွားပြီလေဝိဇ္ဇာဥဒ္ဒပါတိဉာဏဥဒ္ဒပါတိအာလောကဥဒ္ဒပါတိဖြစ်သွားပြီသူကစက္ကုဥဒ္ဒပါတိဖြစ်သွားပြီပညာမျက်လုံးပေါ်သွားပြီအရိယာမျက်လုံးပေါ်သွားပြီခန္ဓာအကြောင်းသိသွားပြီအတိတ်က ကံတရားမှန်သမျှတို့သည်ဒုက္ခသစ္စာဉာဏ်ဒီအတိတ်ကပြုလုပ်ခဲ့တဲ့ကံမှာဉာဏ်စင်းပြီးပြုလုပ်ခဲ့တဲ့ကုသိုလ်ကံကြတော့လူတော်ဖြစ်နေတယ်တရားတွေနားထောင်ဖို့တရားတွေကျင့်ဖို့တရားတွေအားထုတ်ဖို့အရိယာဖြစ်ဖို့စိတ်ပဲရှိတယ်သောတပတိမဉ္ဇဏ်ဘုံဉဏ်ရဖို့ဒီစိတ်ပဲရှိတယ်သူကအတိတ်ကမိမိကျင့်သုံးလာခဲ့တဲ့ ကံတတိကဖြူစင်တန်ရှင်းတယ်ဝိပဿနာအလေးကျင့်နေရှိခဲ့တယ်တရားအားထုတ်ခဲ့မှုတွေအကြောင်းတွေအားကောင်းလာခဲ့အကြောင်းကတန်ရှင်းစင်ကြယ်လာခဲ့တဲ့အတွက်ပစ္စုပန်မှာ အကျိုးပေးထားသော ခန္ဓာ၅ပါးပေါ်မှာဉာဏ်၅ပါးနဲ့အမြဲတမ်းတွဲတော့တာပဲခန္ဓာ၅ပါးကိုဉာဏ်၅ပါးနဲ့အမြဲတမ်းတွဲပြီးတော့နေတော့တာပဲဉာဏ်မှဉာဏ်၅ပါးကသမာဓိသမာသင်္ကပ္ပသမာဝါယမသမာ မာတိတမ္မာတမာတိပြင်စင်ကြီးကမက်ကင်သူကပုပ္ပဘာကမက်ကင်လို့လည်းခေါ်တယ်သူရိယသုတ်တန်ထဲမှာပုပ္ပဘာကမက်ကင်လို့လည်းခေါ်တယ်ပြင်စင်ကြီးကမက်ကင်လို့ရှေ့သွားမက်ကင်အရှိကညစ်တွတ်တော့မယ်ဆိုလို့ရှိရင်ရောင်နေသန်းလာတယ်လို့နေနာကျော်9နာရီဝိညာဉ်တော်ရောက်လာပြီးအခြေဘက်ကိုကြည့်လိုက်အယောင်လင်းလေးပေါ်လာ ရောင်နေသန်းလာပြီး အဲ့တော့ဘယ်လိုသဘောပေါက်တယ်လဲဆိုတော့ဩမကြခင်နေထွက်တော့မှာကိုလို့မြင်တယ်လို့ပဲမရမကြခင်မှာနေမင်းထွက်တော့မယ်လက်ထွက်တော့မယ်ဆိုရင်လည်းအယောင်လင်းပေါ်လာဩလက်ထွက်တော့မှာပါလားလို့သိရတယ်လို့ပဲအဲ့ဒါလိုခန္ဓာကိုယုံနံဓမ္မသင်္ကာရတရားတို့ရဲ့ဖြစ်ခြင်းလက္ခဏာဖြစ်ခြင်းလက္ခဏာကိုဖမတက်တဲ့မြင်လာတဲ့ယောဂီပုဂ္ဂိုလ်သည်မဉ္ဇဘုံညာနိဟုသောနေမင်းလာမင်းပေါ်ဖို့အတွက် ရောင်နေတန်းလာပြီနေမေးလာမဲ့ဒုဗ္ဗတဲ့ရောင်နေတန်းလာတယ်လို့ပဲမေဃသစ္စာခန္ဓာကိုယ်ဒုက္ခသစ္စာကို ပိုင်ပိုင်နေနေသိလာတဲ့ပုဂ္ဂိုလ်သည်သမုဒိယသစ္စာမကြိုးစားတော့ဘူးဆင်းရဲကြောင့်တရားတွေအလုံးမလုံးတော့ဘူးဆင်းရဲစီတတ်တဲ့အလုပ်တွေမလုပ်တော့ဘူးချမ်းသာကြောင်းတရားပဲအလုပ်လုပ်တော့ပဲငြင်းရတဲ့ဓာတ်တွေပဲလိုရှိနေတယ်။ဘာကြောင့်လဲတဘောကို မကြည့်တော့ဘူး တဘဝတခါနဲ့တဘဝတနတ်စာလေးကိုမကြည့်တော့ဘူးတတန်တရားလုံးတွေ့ပဲငဲပြီးအလုံးလုံးတော့တာပဲဒါလေးတွေအတိတ်ကကုသိုလ်ရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်မတူဘူးတရားဓမ္မတို့ရဲ့အတိတ်ကဘုကုသိုလ်ပါရမီအားကြီးတဲ့ပုဂ္ဂိုလ်များကြလို့ရှိရင်ကုသိုလ်ပဲကုသိုလ်လဲကုသိုလ်ပဲဒီစိတ်တည်းဒီရှိတဲ့ဒီတရားအသီးတရားဘုဒီတရားသီးလူညံလူပေါ်လွင်ဖို့ကုသိုလ်လို့ဖို့ဒီစိတ်ပဲရှိနေတယ်ဒီစိတ်ပဲရှိနေတယ် ဒါဆိုရင်ဒါမျိုးစေ့ကောင်းတယ်လို့ဆိုရမယ်အတိတ်ကမျိုးစေ့ကောင်းလာတယ်မိကောင်းဖခင်သားသမီးဖြစ်တော့ဆရာကောင်းသမားကောင်းမိဝဲခဲ့တယ်မိကောင်းဆွေကောင်းကောမိဝဲခွင့်ရလာခဲ့ဘုရားကတန်တို့မိကောင်းဆွေကောင်းကိုမိဝဲခွင့်ရသောပုဂ္ဂိုလ်သည်ထိုမိတ်ဆွေကောင်းရဲ့တိုက်တွန်းခြင်းခေါ်ဆောင်ခြင်း ပြုပြင်ခြင်းကြောင့်တတိပဒံတရားတွေကိုနံပါတ်1တရားတွေနားထောင်ဖို့တက်လာတယ်ကျင့်သုံးဖို့တက်လာတယ်သစ္စာတရားတွေကိုသိဖို့တက်လာတယ်ဒုက္ခသစ္စာပိုင်းခြားမြင်ဖို့အတွက်ကျင့်တက်လာတယ်သမုဒိယသစ္စာပယ်တတ်တဲ့ဖို့အတွက်ကျင့်တက်လာတယ်မေဃသစ္စာဒီပွားများပြီးនិရောဓသစ္စာကိုမျက်မှောက်ပြုရတဲ့စိတ်ကညှို့ကိုင်းလာတယ် ယဟန်တို့အကျင့်ပုဂ္ဂိုလ်သည်မိကောင်းဆွေကောင်းကို ဖော်ပြတဲ့ပုဂ္ဂိုလ်သည်ကုသိုလ်မှန်သမျှတွေမရသေးတဲ့ကုသိုလ်တွေရဖို့အမြဲတမ်းစိတ်ရှိနေတယ်ရပြီးတဲ့ကုသိုလ်တိုးပွားဖို့စိတ်ရှိနေတယ်မဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်အမြဲတမ်းအာယုံဆိုင်နေတယ်ဖြစ်ပြီးကုသိုလ်တွေမြအာယုံဆိုင်နေတယ်ဒီကိုပဲအမြဲတမ်းနှိုးစော်နေတယ်တိုက်တွန်းနေတယ်ပြုလုပ်နေတယ် အဲ့ဒါကလျာဏမိတ်တသမ္ပတာအဖို့ရလို့ပဲနေကောင်းဆွေကောင်းဖို့ရလို့အဲ့ဒါအရှင်အနန္ဒတခါတည်းမိတည်မြတ်စွာဘုရားမိကောင်းဆွေကောင်းကိုမြတ်ဖော်ရတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ရောက်ဖို့နဲ့တဝက်လောက်သိကြတယ်လို့တပည့်တော်ထင်ပါတယ်ဗျာဒီလိုမပြောနဲ့ဒါသာတွေက နေကောင်းဆွေကောင်းကိုမိဝဲခွင့်ရတဲ့ဘုံနိဗ္ဗာန်မဲ့ဖို့ရဖို့အတွက်ယာကိုင်တို့သိကြတယ်ဟိ90ယာကိုင်တို့သိကြတယ်အပြည့်လို့မြတ်စွာဘုရားမိတ်ဆွေကောင်းတဲ့ပုဂ္ဂိုလ်ဒီသူ့ကိုအကျိုးကိုအမြဲတမ်းအလိုရှိနေတယ်မဲ့ဖို့နိဗ္ဗာန်ရောက်ဖို့အကျိုးအလိုရှိနေသူကောင်းကျိုးကိုပဲအလိုရှိနေဆိုးကျိုးကိုအလိုမရှိမိတ်ဆွေသည် တရားစာကြီးတော်အရိယသူတော်ကောင်းများရဲ့ဆိုဆုံးတော်တရားတော်များကိုနှလုံးသွင်းဆင်ခြင်ဖို့သာယတော်ရိယသူတော်ကောင်းတို့ရဲ့ကြင်ကြံပွားများအထုတရားကိုလိုက်နာကျင့်သုံးခွင့်ရလာတယ်။ထိုလိုပုဂ္ဂိုလ်ရဲ့စိတ်နေစိတ်ဓာတ်ထိုပုဂ္ဂိုလ်ရဲ့စိတ်ဆွမ်းအားသည်စိတ်တပဲဆင်ရသည့်အလွန်တည်းရင့်ကျက်နေတယ်။စိတ်ပိုင်းဆိုင်ရာအမြဲတမ်းရင့်ကျက်နေတယ်။မိမိစိတ်အစဉ်သည် အမြဲတမ်းကြည်လင်တတ်ရှင်းနေကောင်းတဲ့အာယုံကောင်းတဲ့အာယုံကောင်းတဲ့အာယုံဒီပေါ်အမြဲတမ်းနေတယ်ကြည်ပါလားဒီနေ့မိမိအိမ်မှာညီကောင်မောင်နှမဒါမှမဟုတ်ဇနီးမယားမိသားစုအတိုင်းဝိုင်းနေမိကောင်းဖခင်သားသမီးကိုမိဝဲခွင့်ရသောသားလေးတွေသမီးလေးတွေသမက်ကလေးတွေချွေးမလေးတို့သည်ဘုရားရှိခိုးဖို့တက်လာတယ်တရားနာဖို့တက်လာတယ် ကုသိုလ်လုပ်ဖို့တက်လာတယ်မိဘတွေကဘာကုသိုလ်လုပ်တော့မယ်ဆိုရင်သမီးတို့လည်းကုသိုလ်လုပ်မယ်လीသားတို့လည်းကုသိုလ်လုပ်မယ်လीဟောအဲ့ဒါပါလေမိဘများရဲ့အရေးဝါဒတွေညင်အေးတယ်မိကောင်းဖခင်များရဲ့အရေးကိုခိုလုံခွင့်ရတဲ့သားသမီးတို့သည်ကုသိုလ်အရေးတွေခံစားခွင့်ရလာတယ်တရားအားထုတ်ဖို့တရားနာဖို့တရားတွေနှလုံးသွင်းဖို့တက်လာတယ် ဒါလူတိုင်းလူတိုင်းတော့မဟုတ်ဘူးပေါ့ဗျာသာသမီတိုင်းတော့မဟုတ်ဘူးတို့သာသမီတွေကြတော့ပြောရဆိုတာခက်တာရှိမိစ္ဆာတိတွေအယူဝါဒတွေဝင်သွားပြီဆိုရင် ခေါ်လို့ဖျက်ချစ်ဖို့ခေါ်လို့တော့မရဘူးသူတို့ကအပေါင်းမှားသွားပြီကို အပေါင်းသင်းတွေမှားတယ်သူတို့ပေါင်းနေတဲ့ပုဂ္ဂိုလ်တွေကဖျားမသိတရားမသိသံဃာမသိအယူအယူဆွဲဆွဲသွားပြီထိုဝါဒတွေ အဲ့ဒီပုဂ္ဂိုလ်တွေကြတော့နေအတိတ်ကကံမကောင်းတဲ့ကံကကုသိုလ်ကံလေးတွေနေပါတဲ့အခါမှာမိဘတွေဘယ်လိုပြောပြောမိဘစကားနားမထောင်တော့ဘူးသူတော်ကောင်းကြီးနဲ့ဘယ်လိုတွေ့တွေ့နားမထောင်တော့ဘူးစိတ်ရင်းနေဝင်နေကြအေးအတိတ်ကမျိုးစေ့လေးရလဲမိဘရဲ့ဒီဝါဒကိုလည်းခံယူခွင့်ရတဲ့သာသမီတွေဆိုရင်တော့ကောင်းတဲ့အလုပ်တွေပဲပြုလုပ်ခွင့်ရတော့တာပဲမကောင်းတဲ့ပုဂ္ဂိုလ်ကဘယ်လိုတိုက်တော့မညာ နာမထောင်တော့ဘူးလူမိုက်ဇကာလူမိုက်တည်းအပြုတ်မူရလေလက်ကိုမခံတော့ဘူးကငင်းကြောင်းတရားကိုပဲလဲနားလဲတာသဘောပေါက်လားဒုက္ခတွေတိုးပွားစေတဲ့ကံတရားတွေစိတ်ဝင်စားတော့အလုံးမလုပ်တော့ဘူးအဲကြောင့်မို့လဲအတိုင်းမှာမိမိတို့ရဲ့ခန္ဓာအစဉ်ကို ဉာဏ်ရှင်ပြီးသုံးသပ်နေတဲ့ပုဂ္ဂိုလ်တွေဆင်းရဲတဲ့ပုဂ္ဂိုလ်တို့သည်ကောင်းတဲ့အကြောင်းတရားတွေဖြစ်နေမယ်။ကောင်းတဲ့အကျိုးပေးတွေဖြစ်နေလိမ့်မယ်။မြတ်စွာဘုရားရှင်ကယဟန်တို့အန္တမုဒိယအကြောင်းအကြောင်းတရားကိုဖြတ်တောက်သည်ရှိတော့ရက်တော့တာပဲ။နံပါတ်ဝိပဿနာဉာဏ်နဲ့ဖြတ်နေပဲအခုဖြစ်ခြင်းဖြစ်ခြင်းလက္ခဏာကိုကြည့်နေပဲ။ဖြစ်ခြင်းဖြစ် ပြီးနေတယ်မညံဘုံညာတော့မပေါ်သေးဘူးကံပြတ်တဲ့ဝါဒကံပြတ်တယ်လို့မညံဘုံညာတော့မပေါ်သေးဘူးဒီဝိပဿနာဉာဏ်ကြီးအားကောင်းနေဒီဘဝမှာတော့မညံဘုံညာမရသည်ထားလိုက်ဒီကုသိုလ်တတ္တိတွေဒုတိယဘဝမှာတရားတန်ကိုအင်းငယ်လေးအားလေးရတဲ့ဖြတ်ဆိုကိုတစ္ဆသန္တာဒီမှာအရိယသောတေယော ကံပြတ်သွားပြီဝိဇ္ဇာနီးခန္ဓာဘဝပဲကြံတော့တယ်ကံတရားက6ဘဝလွန်မြောက်9ဘဝရောက်တဲ့နေ့မှာယဟန္တာဖြစ်မယ်ခန္ဓာပရိနိဗ္ဗာန်စံတော့မယ်ဒါကံဖြတ်တဲ့ဝါဒကံဖြတ်တဲ့လို့ကံကိုညံနဲ့ဖြတ်ရတယ်ဥဇဝပတမကံကိုကံနဲ့ဆင့်ကိုယ်တော်ကံကောင်းနေပြီကိုယ်တော်လုံးလုံးကံလို့အဆင်ပြေပြီဆိုရလာတာလေးတွေကိုသာသနာတော် အဆက်တဲ့မြေစည်းတွေကိုကုသိုလ်တွေပြု ပြုတိုင်းကုသိုလ်ကောင်းကိုဆင်းအောင်နဲ့ကံတစ်ခုတည်းအာကိုပြီးမနဲ့ကံလန်းစဉ်ကတော့ဒုက္ခရိဘွားတော့ရောက်မယ်ဒုက္ခသစ္စာဖြစ်မယ်မင်းဝတ္ထုဒါနရဲ့ကုသိုလ်သာနာဘွားမှာကျင်လည်ရတဲ့ကလူချမ်းသာနဲ့ချမ်းသာအကျိုးပေးမယ်သို့တော့ဒုက္ခသစ္စာဖြစ်ဘဝဂတိမမြဲသေးဘူးကံလန်းစဉ်တစ်ခုတည်းဂတိမမြဲသေးဘူး ထိုကံလန်းမှသည်ညံလန်းစီသောဤကုသိုလ်ကောင်းမှုဒုက္ခမှကြွလရပါလို့ဤခန္ဓာမှာဒုက္ခမှကြွလရပါလို့ဤဒီစိတ်တစ်ခုတည်းဖြစ်နေတယ်။ဘာတွေပြုလို့လဲဒီကုသိုလ်စိတ်ကံကိုညံနဲ့ဆင်းတယ်။ကံကိုညံနဲ့ဖြတ်တယ်။တဖြည်းဖြည်းဖြတ်တော့လာတဲ့ညံလေးတွေဟာနှလုံးသားမှာတည်ငြိမ်အေးချမ်းဩမြတ်စွာဘုရားပြောတာမှန်လိုက်တာ။ဒီခန္ဓာ၅ပါးယုံနဲ့ဓမ္မသင်္ခါရတရားတွေဘာတစ်ခုမှမမြဲပါတကား။ အေးခန္ဓာကိုယ်ကြီးဒီဘာတခုရဲ့မှချမ်းသာခြင်းမရှိပဲကိုခန္ဓာကိုယ်ကြီးဘာတခုမှကိုယ်ပိုင်ကွက်တာမရှိပါလားမြဲတယ်လို့လို့နဲ့ဘာတခုမှမြဲတာမရှိချမ်းသာတယ်လို့လို့နဲ့ဆင်းရဲပြီးတယ်ဥရင်ဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲပိုင်းတယ်လို့လို့နဲ့ဘာတခုမှကိုထားတယ်လို့မရဘူး96ပါးသောယောဂဝိနေစခန္ဓာရတဲ့အနတ္တခန္ဓာကြီးအဲ့ဒါလို့သဘောပေါက်သွားကြ အနေစာဝအနေစာအနေစာလို့သဘောပေါက်သွားပြီဒုက္ခကိုဒုက္ခလို့သဘောပေါက်သွားပြီအနတ္တဝအနတ္တသဘောပေါက်သွားပြီအနေစာဒုက္ခအနတ္တကိုကြည့်ရင်ကြည့်နေအော်အနေစာဆိုတာလည်းဖြစ်ပြီးပြည့်စည်တဲ့သဘောဒုက္ခဆိုတာလည်းဖြစ်ပြီးပြည့်စည်တဲ့သဘောအနတ္တဆိုတာလည်းဖြစ်ပြီးပြည့်စည်တဲ့သဘောပဲကိုဖြစ်ပေါ်လာတဲ့မြတ်တော်သင်္ကတတရားတွေအကုန်ဖြစ်ပြီးကုန်ပြည့်နေပါပေါ်လားအဲ့ဒါလိုသဘောပေါက်သွား ဖြစ်ဖြစ်သမျှသင်္ခါရဒုက္ခသစ္စာမှဖြစ်သွားပြီဖြစ်ဖြစ်မှုတွင်ငါကောင်းတဲ့ခင်မင်းသမုဒ္ဒရာမှယုံနာအလိုဖြစ်ဖြစ်သောချုပ်ဆုံးနိဗ္ဗာန်မှချုပ်ဆုံးမှုတွင်ဉာဏ်သက်ဝင်သိတယ်မဟုတ်မှလို့သစ္စာ၄ပါးကိုသဘောပေါက်သလိုဒီနေ့တရားတော်မြတ်ကိုနာယူမှသားလည်းရှိတဲ့ယောဂီသူတော်ကောင်းများအကြောင်းကျိုးအကြောင်း သမုဒိယသစ္စာတွေရှိခဲ့သည်ရှိသောအကျိုးဒုက္ခသစ္စာဉာဏ်ဆိုင်ရမယ်ဒေါသမုဒိယသစ္စာကိုဝိပဿနာဉာဏ်တို့ဖြင့်ဖြတ်တော့ဖြတ်တော့ဖြတ်တော့ပါမြတ်လို့အကြောင်းတွေပြတ်သွားခဲ့သည်ရှိသောအိုနာသည်ရတ်တော့တာပဲအကြောင်းသမုဒိယသစ္စာကိုဖြတ်တော့သည်ရှိသောအကျိုးဒုက္ခသစ္စာရတ်တယ် အကြောင်းသမုဒ္ဒယသစ္စာကိုမဖြတ်နိုင်ခဲ့သည်ရှိသောအကျိုးဒုက္ခသစ္စာမရက်ဘူးမြုံလိုက်ပေါ်လိုက်မြုံလိုက်ပေါ်လိုက်မြုံလိုက်ပေါ်လိုက်မြုံလိုက်ပေါ်လိုက်ဖြတ်တဲ့နီးကဝေဒနာနိရောဓဒနာနိရောဓအဲဝေဒနာပေါ်ပေါ်ပဲအာယုခံစားမှုပေါ်ပေါ်ပေါ်လာတဲ့အာယုမှန်သမျှတို့အမြဲတမ်းဖြစ်ပြီးပြည့်စည်နေတာပဲလို့ဉာဏ်ထဲမှာထောက်လို့ထောက်လို့ဉာဏ်နဲ့ကြည့်နေမယ်ဆိုရင်ဝေဒနာနဲ့တဏှာကိုဝိပဿနာဉာဏ်နဲ့ဖြတ်နေမယ် ဝိပဿနာဉာဏ်တို့ပင်ပမာနဲ့ဖြတ်တော့ရင်ဖြတ်တော့ဖြစ်ချင်းဖြစ်ချင်းမြင်ပါမြတ်တော့မုံဉဏ်ကတမ္မဘဝကဇာတိကို ကြတော့မဲ့နဲ့ဖြတ်တယ်ဝေဒနာနဲ့တဏှာကိုဝိပဿနာဉာဏ်နဲ့ဖြတ်တယ်ခံစားရပေါ်တိုင်းပေါ်တိုင်းမှာဖြစ်ဖြစ်ဖြစ်ချင်းဖြစ်ချင်းကိုကြည့်နေတယ်အဲအာယုဘောဘောဖြစ်ပြီးဖြစ်စီတဲ့အနေစာပဲဒုက္ခအနတ္တလို့မြင်နေတယ်ဒါဝေဒနာနဲ့တဏှာကြမှာဉာဏ်သွင်းနေတာ အဲ့ဒါလိုညံတွင်းနေရင်နေရင်နဲ့တတ္တိဒီအင်အားတွေကောင်းအာပြည့်လာပြီဆိုရင်ကာမဝနိယောဒဇာတိနိယောဒောကံတတ္တိဒီအပေလေးဘုံရောက်တဲ့ကံတတ္တိဒီဖက်ခနဲ့ရပ်သွားသည်ရှိသော အပေလေးဘုံ ရောက်စီနေတဲ့ဇာတိရပ်သွားပြီအပေလေးဘုံမရောက်တော့ပဲအပေလေးဘုံဇာတိရပ်သွားပြီဆိုရင်ဘဝနေသွားပြီပေါ့ အအိုးနေသွားပြီအနာရနေသွားပြီသားကွယ်မရကွယ်လင်ကွယ်နေသွားပြီညီကောင်မောင်မသိချင်းစုနဲ့သိရတဲ့ကိုယ်ကိုယ်ချင်းဒုက္ခတွေနေသွားပြီအနှဲငယ်တဲ့ကြံတော့တယ်အာမြတ်စွာဘုရားကမျက်မှောတောင်ကြီးနဲ့ကြောက်စဲတဲ့80ခဲနဲ့ချိန်ပြတယ်လို့ပေါ့ရန်တို့အာဘုရားလက်ဝါးပေါ်မှာပါလဲကြောက်စဲတဲ့ခဲ9နှန်းလုံးလောက် အဲဒီဒီခန်းလောက်ကြောက်စတဲ့ခွန်းနဲ့ခဲနဲ့မြင်းမို့တောင်ကြီးကဘယ်ကများတယ်လဲဘုရားဘုရားကျင်လောဘမှာပေါ်လာတဲ့ကြောက်စတဲ့ခဲခွန်းနဲ့ခဲဇီးစစ်ခန်းလောက်ရောင်းမိုးစီလောက်ခန်းလောက်ချိတဲ့ကြောက်စတဲ့ခဲဒီမပြောဘလောက်ပါမရေတွက်ချင်းမှမရတလောက်ပါဘုရားအိမ်ဝန္တန်တောင်ကြီးကအလုံးတရာကြီးပါဘုရားညံတို့ ထိုဥပမာပဲကွယ်တို့ ငါဘုရားဆုံးမတဲ့တရားတော်မြတ်ကိုလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်များတို့သည်အမဝတောင်ကြီးလောက်ဒုက္ခတွေကြံခဲ့ပြီးပြီအဝဘဝပါလာတဲ့ကြောင်ဘိုးစီခန်းလောက်ရှိတဲ့ခொနခဲသောကြောက်ဆက်တဲ့ခဲခန်းလောက်ဒုက္ခကြံတော့တယ်အပြည့်လို့လို့ဒုက္ခသစ္စာပိုင်းခြားသိသွားပြီးသမုဒိယသစ္စာပဲတတ်တတ်သွားပြီးမေဃသစ္စာဒီပွားများလို့နိရောဓသစ္စာကိုမျက်မှောက်ပြုသွားလို့ပဲလို့မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်း ဒီနေ့တို့ယောဂီများတဏ္ဍာထဲမှာဒုက္ခသစ္စာကိုမြင်အောင်ကြိုးစားနိုင်ကြပါစေအပေလေးပုံရောက်စီနေတဲ့သမုဒိယသစ္စာပဲမေကသစ္စာပွားများလို့နိရောဓသစ္စာဤသောကံတဘက်ကိုကောင်းစွာ မသွေလှမ်းတဲ့နိုင်ကြပါစေကုန်သတည်း